ခန်းကြီး145အငယ်1မှ9အကျွန်ုပ်၏ရှင်ပြန်အကျွန်ုပ်၏ဖျားသခင် ကိုရောကိုချီးမြှောက်ပါမည်ကဘာဆက်ဆက်နာမတော်ကိုကောင်းချီးပေးပါမည်ကိုရောကိုနေတိုင်းအစဉ်ကောင်းချီးပေးပါမည်နာမတော်ကိုကဘာဆက်ဆက်ချီးမွမ်းပါမည် ထာဝရဘုရားသည်ကြီးမြတ်၍အလွန်ချီးမွမ်းဘွယ်ဖြစ်တော်မူ၏။ကြီးမြတ်တော်မူခြင်းကိုစစ်၍မကုန်နိုင်။အမှုတော်တို့ကို လူမျိုးအဆက်ဆက်တို့သည်ချီးမွမ်း၍၊တန်ခိုးတော်များကိုဟောပြောကြပါလိမ့်မည်။အကျွန်ုပ်သည်လည်းဘုန်းတန်ခိုးအာနုဘော်တော်ကို၎င်း၊အံ့ဘွယ်သောအမှုတော်တို့ကို၎င်းမြွက်ဆိုပါမည်။သူတို့သည်ကြောက်မက်ဘွယ်သောအမှုတော်တို့၌ပါသောတန်ခိုးကိုမြွက်ဆို၍၊အကျွန်ုပ်သည်လည်းကြီးမြတ်တော်မူခြင်းအကြောင်းကို ကြားပြောပါမည်သူတို့သည်အလွန်ကောင်းမြတ်တော်မူခြင်းကို အောက်မေ့ဖို့ရန်မြွက်ဆို၍ဖြောင့်မတ်တော်မူခြင်းအရာကိုရွှင်လန်းစွာတည်ခြင်းဆိုကြပါလိမ့်မည်အငယ်၈မှ73ထာဝရဘုရားသည်ယေရှုပြုတတ်သောသဘောတနာစုံမဲ့တတ်သောသဘောနှင့်ပြည့်စုံ၍ခန္ဒီတော်နှင့်ဂုဏတော်သည်အလွန်ကြွယ်ဝပါ၏ဒါဝရဘုရားသည်ခတ်သိမ်းသောသူတို့အား ကျေးဇူးပြုရှင်သောသဘောရှိ၍ဖန်ဆင်းတော်မူသမျှတို့ကိုတနာစုံမဲ့တော်မူ၏အိုထာဝရဘုရားဖန်ဆင်းတော်မူသမျှတို့သည်ဂုံတော်တို့ကိုပြ၍ကိုရောဤတန်ရှင်းသူတို့သည်ကောင်းချီးပေးကြပါ၏နိုင်ငံတော်ဤဘုံကို၎င်းတကိုးတော်ကို၎င်းဟောပြောမွဲ့ဆိုသည်ဖြင့်တကိုးပါသောအမှုတော်များနှင့် နိုင်ငံတော်ဤဘုံတရေများကို လူသားတို့အားဖော်ပြကြပါ၏ ကိုတော်ဤနိုင်ငံသည်နေဆာထာဝရနိုင်ငံဖြစ်၍အာနာတော်သည်ကာလအစဉ်အဆက်တည်ရပါ၏ထာဝရဘုရားသည် လဲသောသူရှိသမျှတို့ကိုထောက်မတော်မူ၏အငယ်14မှ21နှိမ်ချသောသူအပေါင်းတို့ကိုကြွပင့်တော်မူ၏ခတ်သိမ်းသောတရွာတို့သည်ကိုတော်ကိုမျှော်ကြည့်ကြ၍အချိန်တန်မှ သူတို့ကိုကျွေးမွေးတော်မူ၏ လက်တော်ကိုဖွင့်၍အသက်ရှင်သောတရားဝအပေါင်းတို့ကိုရောင်ရဲစေတော်မူ၏။ဒါဝရဖျား၏လမ်းခီးတော်ရှိသည်များတို့သည် ဖြောင့်မတ်၍ခတ်သိမ်းသော အမှုတော်တို့သည်တန်ရှင်းကြပါ၏။ဒါဝရဖျားသည် ပထနာပြုသောသူအပေါင်းတစ္ဆာနှင့်တကွပထနာပြုသောသူအပေါင်းတို့၏အနီးအပါး၌ရှိတော်မူ၏။ကြောက်ရွံ့သော သူတို့၏အလိုကို ပြည့်စုံစေတော်မူ၏။ထိုသူတို့၏အော်ဟစ်ခြင်းကိုကြား၍ကဲတင်တော်မူ၏။ဒါဝရဖျားသည် ကြည်ညိုသောသူ အပေါင်းတို့ကိုစောင့်မတော်မူ၏။မတရားသောသူအပေါင်းတို့ကိုကားဖျက်ဆီးတော်မူမည်။ထာဝရဘုရားကိုချီးမွမ်းလျက်ငါမြွက်ဆိုမည်။ခပ်သိမ်းသောလူတို့သည်သန့်ရှင်းသောနာမတော်ကိုကမ္ဘာအဆက်ဆက်ကောင်းကြီးပေးကြစေ